ယောမိဘိက္ခွေအန္တရာမလာအန္တရာအမိတအန္တရာသပတ္တအန္တရာဝရကအန္တရာပစ္ဆာမိတဘိက္ခွေယံတို့တရားသုံးပါးကုန်သောဤမေအန္တရာမလာဤအတွင်းအငြိကျေးတို့သည်တန်တိရှိကုန်၏ ဤမေအန္တရာအမိတ်တာဤအတွင်းမိတ်ဆွေတို့တို့သည်ဗန္တိစီကောင်းဤမေအန္တရာတပတ္တာဤအတွင်းယံသူတို့သည်တန်တိစီကောင်းဤဤမေအန္တရာဝရကဤအတွင်းသူတော်သမားတို့သည်တန်တိစီကောင်းဤမေအန္တရာပစ္စတိကဤအတွင်းဆန့်ကျင်ဘက် ရန်သူတို့သည်တန်တိရှိကုန်၏ပါဠိဝါရရဲ့အနေတွေပဲဒီခုတဲ့ဝါရတွေများလို့ဝါရတွေအများကြီးနဲ့သုံးအတွင်းညီကြီးသုံးပါတဲ့ပြင်းညီကြီးအတွင်းညီကြီးပြင်းညီကြီးဆိုတာကတော့အာလုံးသိကြတာပဲညီညော်တယ်ညီကြီးတွေဆိုတာရင်ကဒူးလဲလို့ရှိရင် ရေချိုးလိုက်ဆေးလိုက်ကြောလိုက်ကြောင်းဆင်သွားတာဒါအပြင်ညည်ကြီးကိုကကတော့အတွင်းညည်ကြီးပဲအတွင်းညည်ပြင်ညည်ကြီးကဆေးလို့ကြောလို့တွေ့အတွင်းညည်ကြီးကပ်အန္တရာအမိတ်တာအတွင်းမိတ်ဆွေယူတွေမိတ်တာ မိဒမိတ်ဆွေဆိုအာမိဒမိတ်ဆွေမဟုတ်ဘူးဆိုမိတ်ဆွေနဲ့တူးနေတော့မိတ်ဆွေအာမိဒခေါ်တယ်ပါဠိမှာသူကဟုတ်ဆိုတဲ့စကားလေးနဲ့သုံးလို့ရှိရင်တူရင်လည်းဖြစ်ရမယ်ရန်သူရင်လည်းဖြစ်ရမယ်အဲဇမနာဘုံနာအာဇမနာဆိုဘုံနာမဟုတ်ဆိုရင်ဘုံနာနဲ့အတူတူဖြစ်နေတဲ့ပုဂ္ဂိုလ်ခေါ်တယ်ဘုံနာနဲ့လုံးလုံးမတူတဲ့ပုဂ္ဂိုလ်တော့အာဇမနာလို့မဟုတ်သမဏယဟန်အာသမဏယဟန်မဟုတ်တဲ့ အာသမဏယဟန်ဟုတ်ဆိုတာယဟန်နဲ့ဆင်တူရောမဖြစ်နေတဲ့ပုဂ္ဂိုလ်ကိုသူကအဲ့ဒါကိုပြီးတော့သုံးပါယဟန်နဲ့လုံးလုံးမတူတဲ့လူ့ကြောင့်သူကသူနေတာတော့အဲ့ဒါအာသမဏလို့ပြောကြမလို့သူနေတယ်ဒီမှာလဲမိဒ္ဒနဲ့အမိဒ္ဒမိဒ္ဒဆိုတော့မိစေအမိဒ္ဒဆိုတော့မိစေမဟုတ်ဘူးမိစေမဟုတ်တဲ့အတွင်းကမိစေမဟုတ်တဲ့ပုဂ္ဂိုလ်ကမိစေအတူရောယဟန်ကလည်းသူကမိစေအတူဆိုရင်ယဟန်ပဲမိစေလို့ထင်ရတယ် တွင်ကမိတ်ဆွေတွေထင်ရတဲ့အတူပြီးတော့သူကလည်းသုံးခုကြည့်တယ်အန္တရာတပတ္တအတွင်းကရန်သူတဲ့ဒါကတော့တရားရိုက်ပါအတွင်းရန်သူတဲ့ဉာဏ်သူတွေကတော့လူလူချင်းတဲ့ဉာဏ်သူတွေရှိတာပဲလူမတပါလည်းပဲလူကင်းစားစီတွေဒီလိုအားတွေလည်းရှိတာဉာဏ်သူတွေဉာဏ်သူတွေကဘလူတို့မကောင်းဆိုးရတို့ဆိုတယ်လည်းဉာဏ်သူတွေရှိတာ အဲဒါကအတွင်းရံသုံးပါးသုံးခုအန္တရာဝရကအတွင်းကသူသသမားတွေအတွင်းကသူသသမားတွေအာရရတော့ထင်ရှားတယ်သူသသမားတွေဆိုတာပါကြဖြတ်ချက်အတွင်းကသူသသမားတွေသုံးခုအန္တရာပစ္စတိကတွင်ကစမ်းကျင်မဲ့ပုဂ္ဂိုလ်ကြီးအကျိုးမဲ့အလိုရှိတဲ့ကိုစမ်းကျင်မဲ့ဆိုလည်းရံသူပါပဲပါဠိတော်ကတော့ပစ္စတိက ဆန့်ကျင်မဲ့ကျိုးမဲ့ကိုအလိုရှိတဲ့ပုဂ္ဂိုလ်တပတ်တာရန်သူတဲ့ဝေရတော့ဟာရှိတယ်ဒီမှာတော့ဝေရတော့ထည့်မလားအမိတ်တမိတ်ဆွေတူရန်သူတွေပါပဲဘုန်းတော်အဲဟောရလုံးလုံးကွဲတာကတော့မလအညစ်အကြေးဆိုတာကတစ်မျိုးပဲဝရကသုတသမဆိုတာကတစ်မျိုးပဲဟိုကသုံးခုကတော့အမိတ်တမိတ်ဆွေအတူနဲ့ သပတ္တယံတို့သစ္စာတိကဆန့်ကျင်မဲ့ကျိုးမဲ့အလိုရှိတဲ့သူဆိုတာဒါလည်းယံတို့ပါပဲယံတို့ဘောကသုံးခုအဲဒါငါးခုနဲ့အတွင်းကအငြိအကျေးယံတို့တွေသုံးခုရှိတယ်ကတမေတရောဘယ်သုံးပါတော့ဒီမူကလောဘဘိက္ခုအန္တရာမလောဘိက္ခုယံတို့လောဘလောဘတွေအန္တရာမလောအတွင်းငြိအကျေးပဲ ထို့အတူဒေါသလည်းတွင်းညင်ကြီးမောဟလည်းတွင်းညင်ကြီးပဲအပြင်ကညီကြီးကလူရင်လူမနဲ့ပြီးဆေးကြောလို့လည်းလွဲပါရဲ့သူကတော့မြင်ကြတာသာပြန်နေကြီးနဲ့ကိုယ်တိုက်ပြီးတော့ဆေးလိုက်ရင်ပြောင်းသွားတာပဲအပြင်ညီကြီးကတွင်းညင်ကြီးခက်တယ်လို့သတ္တဝါတွေမှာတွင်းညင်ကြီးခက်ဒီတွင်းညင်ကြီးများများကြီးညီကြီးတဲ့ပုဂ္ဂိုလ်တွေမကောင်းမှုတွေများများဖြစ်ပြီးတော့ အပယ်လေးပါးကြီးကြောက်ရောက်တာပဲအဲလေးပုံမှာဒီဒုက္ခရောက်ခွင့်ရတယ်ကျွင်းကြီးကြီးနှိမ့်ဆက်ပြီးတော့ဒုက္ခကြီးရောက်ခွင့်ရတွင်းကြီးကြီးတွေအသင့်တင်စင်ကြယ်တဲ့ပုဂ္ဂိုလ်ကလူဘွားတော့နတ်ဘွားတော့သူပတိဘွားတွေရောက်ပြီးတော့ကောင်းစားချမ်းသာနေကြတယ်အဲမြေချိုးပြီးကသာပြုံပြုံလဲလဲဖြစ်နေတာတော့မဟုတ်ဘူးကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေသီလဆောက်တည်ပြီးတော့စင်ကြယ်နေတယ်ဒါနကုသိုလ်တွေပြုပြီးစင်ကြယ်နေတယ်သမထဘာဝနာတွေပွားများ သင်ကျဲနေတယ်အဲဒီလိုပုဂ္ဂိုလ်တွေကလူဘဝနာဘဝအောင်းမြတ်သောဘဝတွေရဇမဘဝရောက်နေတဲ့အခါပို့ပြီးတော့သင်ကျဲတာဟောလေပါရှင်းဒါပဲလေအခိုက်တမဲ့လုံးဝတော့မသင်ကျဲဘူးလုံးဝသင်ကျဲတာကတော့အရိယာမေဖို့တွေရောက်သွားမှအဲဒီမှာလည်းအရာဓမေကိုရောက်မှဒီကြီးတွေသင်ကျဲမှာအဲဒီရောက်မှအထုအောင်မှအတွင်းကြီး ပြင်းကြီးကြီးတော့သိကြတယ်တွင်းကြီးကြီးမသိကြဘူးပြင်းကြီးကြီးတော့ဘယ်လိုလုပ်ရင်ဖြင့်သာရှင်းနိုင်တယ်စင်ကြယ်နိုင်တယ်ဆိုတာသိကြတယ်သိပြီးတော့သာရှင်းစင်ကြအောင်လည်းလုပ်ကြတယ်ဘယ်သူမှမတိုက်တွန်းရအောင်ပြင်းကြီးကြီးစင်ကြအောင်ကတော့သိကြောင်းကြသိကြတာသူကငငယ်ရွယ်ပုဂ္ဂိုလ်တွေသာပြီးတော့ကြောင်းကြဆိုင်တယ်သူကအဲကြီးကြီးလည်းစင်ကြအောင်လှပါအောင်တင်းတယ်အောင်ဆိုပြီးတော့ဒီမှာပြုနေကြတာအတွင်းကြီးကြီးကြတော့ရှိမှလည်းမသိဘူး စီမံသိတာနဲ့ဘယ်လိုလုပ်ပြီးတော့ဒီညီကြီးဆင်အောင်လုပ်ရမယ်ဆိုတာမသိကြဘူးအဲဒီလိုဖြစ်ဒီကမိတ်ဆွေတို့တွေတဲ့ဒီလောဘဒေါသမောဟတွေကပါဠိတွေကတော့ဘုံမရှိပါနဲ့လောဘဘိက္ခုဒီကိုရတော့လောဘလောဘတွေအန္တရာမလောအတွင်းညီကြီးပဲအန္တရာအာမိတ်တော်အတွင်းကမိတ်ဆွေတို့မိတ်ဆွေရောင်ပဲ ရန်သူကကိုယ်စီလာပူကပြီးတော့မိတ်ဆွေအောင်ဆောင်ပြီးတော့ဒီကွာလူလားအောင်ဆောင်နေတယ်လို့လူလားအောင်ဆောင်နေတော့အဲ့ဒီမိတ်ဆွေတို့ကတကယ်မိတ်ဆွေစစ်ထင်ပြီးတော့လက်တံမွေးတာအဲ့ဒါလိုပဲလောဘဒေါသမောဟတွေကိုယ်တည်းကဖြစ်ပြီးတော့နေတော့မိတ်ဆွေတို့ထင်ရတာဘောဒီဥစ္စာလောဘလောဘတွေဖြစ်နေတာကပဲကောင်းကောင်းတော့အောင်မဲ့ဒီလောဘတွေလက်ခံနေတယ် သိဆိုရရှိတဲ့ခါကျတော့လေဒေါသဖြစ်နေတာကိုသဘောကျတယ်ဒေါသဒေါသကြီးကြောက်တော့မှတော့စိုးရိမ်နေပြီသိခိုးနေရမှာသဘောကျမောဟကတော့ခါခါလေးရှိနေတာပါပဲအဲဒါကြီးအင်းကမိတ်ဆွေကြီးမိတ်ဆွေအောင်ဆောင်ပြီးတော့အကျိုးမဲ့ပြုတာလေအလောဘဒေါသမောဟအာခြင်းဒုက္ခတွေရောက်ကုန်တာအန္တရာတပတော့ အတွင်းရန်သူပဲတဲ့ဒါတော့ထင်ရှားတယ်ဝိဆွေတုဆိုရတဲ့ရန်သူပါပဲအန္တရာဝတကောအတွင်းကသုသသမားပြင်ကနေပြီးတော့သတ္တဝါတွေတယောက်တယောက်သတ်ကြတာတွေရှိကြအဲဒိဋ္ဌာန်တွေချင်းချင်းသတ်ကြဒိဋ္ဌာန်ချိုးဒိဋ္ဌာန်တွေကလည်းပဲအခွင့်ရေးတာလို့ရှိရင်လူလည်းသတ်တာပဲရှားလို့ပါလို့ဒီလိုအောင်နေတယ် လူကတော့တ attva တွေအကုန်လုံးလိုက်တတ်နေတာပါပဲအဲလူကမှသတ်မှုနေကြတာတဲတာကလူတွေကတော့လူလူချင်းချင်းလည်းပဲတတ်ကြတာပဲဘုံကတပါးတိဋ္ဌာန်တွေလည်းပဲအကုန်လုံးတတ်တာပဲကိုယ်အန္တရာယ်ပြုရဲဆိုရင်လည်းအန္တရာယ်ပြုရဲဆိုတာတွေအကုန်တတ်တာပဲအချို့သတ္တဝါတွေကြတော့စားဖို့တောက်ဖို့ရလိုက်ပြီးတော့တတ်တာဘုံမောကျစားနေတဲ့ မပြန်မသွားနိုင်တဲ့မြေလျှောက်တ attva တွေဒိဋ္ဌာနေတာတွေလည်းသားကြတာအတောင်နဲ့ပြန်နိုင်တဲ့ငှက်တွေလည်းလိုက်သားနေတာရေထဲမှာကျစားနေတဲ့ငါးတွေလည်းဒါတွေလိုက်သားနေတာငါးတွေမှာလူတွေနီးနီးနားနားချောင်းနဲ့မြောင်းနဲ့ကရတော့မဟုတ်ဘူးခုနိကကလည်းနေသိကျတာပင်လယ်ထဲကငါးတွေလည်းလိုက်သားတာပင်လယ်ထဲမှာပါသူကကြီးကျယ်တယ်ပင်လယ်ထဲမှာသင်္ဘောတွေနဲ့သွားပြီးတော့ ပညာတတ်ကြတာကိုမနာလူနဲ့ဝေးတဲ့နေရာမှာနေတဲ့ဝေလာငါးကြီးတွေဆိုအဲ့ဒါတွေလည်းသွားတတ်ကြတာသူတွေစီးပွားရေးတွေလုပ်ကြအဲ့ဒါအပြင်အပြင်သာအပြင်သူသာသမားတွေအတွင်းသူသာသမားတွေကလောဘဒေါသမောဟတွေသူတို့သူတို့ရှိနေလို့အသက်ခံရတယ်လောဘရှိနေလို့ဒေါသရှိနေလို့မောဟရှိနေလို့ကိုယ်ကနိုင်တဲ့ခါလဲသူများသားရတဲ့ခါလဲရှိသူများကို တစ်ချိန်လောက်သတ်လိုက်လို့ရှိရင်အဲဒီအကုသိုလ်ကအကျိုးပေးပြီးတော့ချိန်မုံတရားမကတထောင်မကအသက်ခံရတာပဲပြီးတော့ဒီလိုမသတ်နိုင်ဘူးတော့ဒေါဝဒေါသမောဟရှိနေတဲ့ပုဂ္ဂိုလ်တွေဘဝအသည့်ဖြစ်ဖြစ်ရဘဝမှာဒီနေ့ကြသိရတာပဲယူယူတန်းတန်းသိတယ်လို့ဆိုရတာဘယ်သူမှသတ်လို့တော့မဟုတ်ဘူးတက်တန်းကုန်လို့သိတာလည်းရှိရ။ရံမင်းကြီးလို့ယောဂဝေဒနာနှိမ့်ဆက်ပြီးသိတာလည်းရှိကိုယ့်အကော အစင်မသိလို့မြင်ရတာနဲ့လိမ့်ကြလို့ဘုံတော်လုံးမီးလောင်လို့ပါလို့ဒီသားတွေဒီဘာတွေအမျိုးမျိုးရှိတာဒီသားကတော့အဲဒီလိုဒီသားတွေကလောဘဒေါသမောဟရှိတဲ့ပုဂ္ဂိုလ်တွေသိရတာပဲလောဘဒေါသမောဟမောဟတွေကတဏှိတာနေတယ်တဏှိတာနေတယ်ကျွန်းကသူရသမားတွေသိချာသိရင်တော့ရောက်เสียတော့ကောင်းတာအပြင်ကသူရသမားတွေတော့သားလိုက်မယ်ဘယ်သူကသားမလို့ကြားနေတယ်သားလိုက်မယ်ခွန်းသားလို့ရှင်သားလိုက်မယ်ဆိုလို့ရှင် ရောက်ကြတာပဲอืมပြင်းတယ်ပြင်းကြတာပဲပြင်းရဆောင်ရပြင်းကြကိုကအရင်ဥမဲ့ဆိုရင်လည်းပဲဥအောင်သူ့ကိုစိုက်ရဒီလိုလုပ်ကြတာကိုကမတတ်နိုင်ဘူးကိုကမကာကွယ်နိုင်ဘူးဆိုရင်ပြင်းရတာပဲဆောင်ရတာပဲဘာဒီလောဘဒေါသမောဟတွေကကျင်းကသူသားသမားတွေတဲ့သူတို့တော့မသိကြတာနဲ့ဒီလိုနဲ့ပြေးလည်းမပြေးနိုင်ဘူးသိရလည်းပဲဘယ်မှပြေးကြရလည်းမရှိဘူးခဲ့တာပေါ့လို့ သသမားတွေအသက်ခံနေအန္တရာပစ္စတိကအတွင်းကအကျိုးမဲ့ကိုလို့ရှိတဲ့ဆန့်ကျင်မဲ့ရန်သူတွေအားရရန်သူပါရန်သူစင်ဆန့်ကျင်မဲ့ကြီးတယ်ပါဒါပါဠိဝါဟာရတော့ထူတာပါအဲဒါလောဘဒေါသမောဟတွေပဲနတ္ထဇနနောလောဘလောဘစိတ်တပကောပနောဘယမန္တရာဒောဇာတာ တံဇနောနာဝဘုဇတိလောဘလောဘဒီအနာတဇနောအကျိုးမဲ့ဖြစ်စေတာဤဒေါသဒေါသဒီအနာတဇနောအကျိုးမဲ့ဖြစ်စေတာဤမောဟမောဟဒီအနာတဇနောအကျိုးမဲ့ဖြစ်စေတာဤလောဘဒေါသမောဟရှိနေတဲ့အတွက်အကုသိုလ်တွေဖြစ်ကြတာကိုလောဘရင်ခံပြီးတော့လည်းအကုသိုလ်တွေဖြစ်ဒေါသရင်ခံပြီးတော့လည်းအကုသိုလ်တွေဖြစ်မောဟရင်ခံပြီးအကုသိုလ်တွေဖြစ် တရားကုသိုလ်တွေကအကျိုးပေးတော့ပယ်လေးပါအကျိုးပေးလူဘဝတွေရောက်လာတဲ့အသက်တူချင်းနာများချင်းစသဖြင့်မကောင်းကျိုးတွေရအကျိုးမဲ့တွေကိုသူပြုရတာကြောက်စရာကောင်းတယ်လောဘဒေါသမောဟရှိနေတဲ့လူဘဝနာဘဝတွေထာဂရကဖြစ်ပြီးတော့သေးနေရအိုနာအိုရနာရသေးရကျိုးမဲ့ဖြစ်စီရတာပဲမျက်မှောက်တင်လဲလောဘဒေါသမောဟအကြောင်းကိုကြီးမကောင်းကျိုးတွေရတာပြီးတော့အဲ့ဒါရှိတာပါပဲမျက်မှောက်ရဇမလွန်ဘဝတွေရော ကျိုးမဲ့ဖြစ်စေရတဲ့တရားတွေတော့ဘောတော်တော်မောဟအနတ္ထဇဏတော့အကျိုးမဲ့ဖြစ်စေတဲ့လောဘလောဘရဲ့စိတ်ဓာတ်ပကောဘနောစိတ်ကိုလည်းပြည့်စေရတယ်ပဂရိနေရာချင်းစိတ်ရသူ့အပြင်စင်ကြဲနေတာလောဘဖြစ်လာလို့ချင်းလောဘနဲ့ပူးသွားတော့သူကနေရာမကြောက်စင်ကြဲနေတဲ့ရေထဲမှာအယောင်မျိုးမျိုး စေမုံဖြစ်ဖြစ်စေရည်ဖြစ်ဖြစ်ထဲလိုက်ရင်ပြောင်းလဲသွားတာလေအနီရောင်ထဲလိုက်ရင်အနီဖြစ်သွားအမဲထဲလိုက်ရင်မဲဖြစ်သွားပြာထဲရင်ပြာဖြစ်သွားအဲ့လိုပဲပဂရိစိတ်ကစင်ကြဲနေတာလောဘနဲ့ရောလိုက်တဲ့အခါကျတော့လူကျင်တဲ့သဘောတွေဖြစ်သွားတာပဲဒီနေ့ဟာတွေလောဘနောက်လိုက်ရဒေါသနဲ့ရောလိုက်တဲ့အခါကျစီဆိုးတဲ့ဘောစိတ်ပြတဲ့သဘောသူများပြင်မာခြင်းနဲ့တတ်ခြင်းနဲ့ဆိုတာအဲဒီသဘောတွေဖြစ်နေ မောဟနဲ့ပူပေါင်းတဲ့အခါမောဟကတော့လောဘဖြစ်နေပါတာဒေါသဖြစ်နေပါတာပါပဲသူ့သက်သက်နဲ့မောဟရှိတယ်အလွဲတွေလျှောက်ပြီးအဲညင်နွမ်းပြီးတော့သွားစိတ်ကိုပြည့်စည်ရတယ်ဘယမန္တရာတော်ဇာတံအန္တရာတော်ကိုယ်တွင်၌ဘယံကြောက်ဖွယ်ပေးသည်ဇာတံဖြစ်နေတာတဲ့လောဘဖြစ်တဲ့ဒေါသဖြစ်တဲ့မောဟဖြစ်တဲ့ကြောက်ဖွယ်ပေးကိုယ်တည်းကဘောနဲ့ရှားမှာမဟုတ်ဘူးလောကအများကြီးတာကတော့ တခြားဟာတော့သိတာပဲလေဘယ်မှာဘာဖြစ်တဲ့ဘယ်လိုအနေတွေဖြစ်လာလဲဘာတွေဖြစ်လာလဲသင်္ဃာတွေတော့သိရကိုယ်ထဲမှာလောဘဒေါသမောဟတွေဖြစ်တာတော့ဘေးရဲ့ကြံရံမသိပါဘူးဖြစ်တော့ပြည့်နေတာသူတော့လက်ခံတာတန်ဇနောနာဝဘုဇတိတန်ထိုကိုယ်တွင်းကဖြစ်သောဘေးကိုဇနောလူပေါင်းသည်တတ္တဝါပေါင်းသည်နာဝဘုဇတိမသိပဲရှိတယ်တော့သည် မြတ်စွာဘုရားကြီးအဆုံးမမရတဲ့ပုဂ္ဂိုလ်ဆိုရင်အကုန်လုံးတော့ဝယ်မပြီးပဲဖြစ်နေကြပါလားဒီလိုပါလာရေးမှလည်းနည်းနည်းပါးပြီးတာရှိတယ်ဟိန္ဒူဘာသာရေးတွေမှာအဲ့ဒီမှာတော့လောဘဒေါသမောဟတွေသူတို့လည်းပဲသိတာတော့တော့သိတယ်ဒါမဲ့ပဲပုံပဲနည်းတွေတော့သူတို့မှပြည့်စုံမရှိဘူးမကောင်းတာတော့သိမကောင်းတာသိမယ်အဲ့ဒါတွေပဲလုပ်လို့ပြရမယ်ဆိုတာသူတို့မှပြည့်စုံမရှိဘူး ဘုရားမြတ်စွာဘုရားဤသာသနာတော်မှာမလောဘဒေါသမောဟအငြိကြေးကြံလူတွေကိုသိလဲသိရတယ်သူတို့ဘယ်ဘုံဘယ်နည်းတွေလည်းပဲဒီမှာရှိတယ်သီလနဲ့ပြရမယ်တရားဆောက်တည်ပြီးတော့ကျင့်သုံးနေရင်ကာယကဝစီကနဲ့ကျူးတယ်လောဘဒေါသမောဟတွေမရှိဘူးဒါကလည်းငြိမ့်တယ်တရတနဲ့ပဲလို့ရှိရင်တမာရီနဲ့ပြရမယ်တဲ့သမထဘာဝနာတစ်ခုကိုပွားများတယ်ဘုရားနဲ့သတိဘုရားကုံအာယုံပြုဓမ္မနုသတိတရားဝါအပြုစသည်ဖြင့် သီလဆောက်တည်တဲ့ပုဂ္ဂိုလ်သီလသီလနုပ္ပတိသီလကောင်အာမြုသူရဲ့တရားလူဒန်းထားတဲ့ဒါနကုသိုလ်တွေအာမြုအဲသာဂနုပ္ပတိအဲဒီလိုသမထဘာဝနာရဲ့ပင်နိုင်တဲ့ဒီနေ့ကအာနာပါနာထောတဲ့ဝင်တဲ့ကိုရှုမှနေမရဏနုဒ္ဓတိသိခြင်းတရားသိခြင်းနဲ့သာမေမွေးရင်ရှိသေးလည်းစသည်32ခုရတာသိခြင်းသမထတွေပဲအဲဒါတွေသိခြင်းနေလည်းအဲဒီခိုက်တာတွေက လောဘဒေါသမောဟတွေမရှိဘဲနဲ့ငြိမ့်နေပါလေရောကိုကပိုင်းနေရှိတယ်ပထူပထူစသည်ဖြင့်နှလုံးသွင်းရတယ်ကတိုင်းနေရတာတွေနှလုံးသွင်းနေလဲအဲဒီနှလုံးသွင်းနေတဲ့ခိုက်တာမှာလောဘဒေါသမောဟတွေငြိမ့်တာအဲဒါနဲ့လုံးဝအမြင့်ပြတ်တာမငြိမ့်နှလုံးသွင်းနေတဲ့အခါတော့နှလုံးသွင်းနေရင်ပြန်ဖြစ်နေတယ်လား အမြင့်ပြလုံးဝငြိမ်းတာကတော့ဝိပဿနာရှုရမယ်ဝိပဿနာရှုရင်တော့ရှုတိုင်းရှုတိုင်းအာရဏနုပြခေါ်တဲ့အာယုံမှာဖြစ်မဲ့အာယုံနဲ့စပြီးခြင်းနဲ့လောဘဒေါသမောဟတွေငြိမ်းရှုတိုင်းရှုတိုင်းအိစ္ဆဒုက္ခအနတ္တသိနေလို့ရှိရင်အဲ့ဒီအာယုံအိစ္ဆဒုက္ခအတ္တမစွဲလောင်းအဲ့ဒီလောဘဒေါသမောဟငြိမ်းအဲဒီဝိပဿနာရှင်းတာလို့အရိယာမင်းကြောင့်ရောက်သွားလို့ရှိရင်တော့သောတာပတ္တိမဲ့ဆိုရင်ငြိမ်းနေတယ်ညာလောဘဒေါသမောဟတွေငြိမ်းနေအပေကြလောက်တဲ့လောဘဒေါသမောဟအကြမ်းကတွေငြိမ်းသွားတယ် အနာဂါမိမဲ့ဆိုလို့ရှိရင်တော့ကာမရာဂ၊ညာဘာဂကာမရာဂဆိုတော့ကာမအယုန်ပါတဲ့လောဘပေါ့။ညာဘာဂဆိုတော့ဒေါသပဲ။ကိုကြီးနေဒေါသကတော့လောဘကတော့ကာမရာဂကာမအယုန်ပါတဲ့လောဘလောက်နေဒီပြင်လောဘကြီးကြံသေးရူပဘဝအရူပဘဝသာတာကိုယ်ဘဝနဲ့ကိုယ်သာတာကြံနေတယ်။မောဟကလည်းပဲအဲဒီလောဘဒေါသနဲ့အတူတူပါပဲ။ပဲကြကာမ ကာမအာယုန်နဲ့ဆက်တဲ့မောဟဒေါသဖြစ်ဖို့ရာအခြေခံဖြစ်တဲ့မောဟအဲ့ဒါတွေငြိမ့်အရဟတမေရောက်တဲ့ခါကျမှသူကကိုငြိမ့်တာပေါ့အဲ့ဒီအန္တရာမလကိုတွင်ကအညစ်အကြေးတွေအကုန်လုံးစင်ကြယ်တယ်ကိုတွင်ကမိတ်ဆွေတို့တွေရန်သူတွေအကုန်လုံးပြင့်နေကိုတွင်ကသူကသမားတွေအကုန်လုံးပြင့်ဒါကြောင့်မို့ညာနာများပြိဋိမာသုရိမာနောက်ကလာမှာကြီး ယုံနာခန္ဓာဘဝသေးတွေမဖြစ်တော့ဝေယမနာမသေးရဘူး။အမြဲဝဆင်းရဲအကုန်ငြိမ့်ပါ။အကုန်လုံးငြိမ့်သွားတယ်အဲဒီငြိမ့်သွားတဲ့နေရာမှာအထုကြ။ဒါကြောင့်အဲဒီကိုယ်ရင်းကရေကြီးကိုယ်ရင်းကမိတ်ဆွေတို့ရန်သူကိုယ်ရင်းကသုဒ္ဓဓမ္မကိုယ်ရင်းကဆန့်ကျင်မဲ့ကျိုးမဲ့ကိုရှားကြံပြီးတော့နေတဲ့ရန်သူကြီး အဲဒီငြိချေကြံသူတွေဖြစ်တဲ့လောဘဒေါသမောဟဆိုတဲ့တရားတွေကိုဒီလိုတတ်နေတယ်ဗျာကင်းကြီးအောင်လို့အားထုတ်ရမယ်အားထုတ်ပုံအားထုတ်နည်းမရှိရင်တော့အားထုတ်နိုင်ဘူးတော့ဒီမှာအတိဝိဒဝိပဿနာနည်းနဲ့အားထုတ်နည်းရှိနေတော့ရင်နိုင်ကြတဲ့အဲဒီလောဘဒေါသမဖြစ်အောင်လို့ရှုမှတ်နေမှာပဲဝိပဿနာဉာဏ်ရှိတာနဲ့ခန္ဓာရိယမေတ္တာဉာဏ်နဲ့ရောက်ပြီးတော့အပြင်းသွားမှာပဲ ဒါကြောင့်အဲဒီတော့သဝရဒမောဟအတွင်းရလူတွေတွင်းညင်ကြီးတွေတွင်းသတ္တမတွေငြိမ်းအောင်လို့ရှုမှတ်တဲ့ဝိပဿနာအလုပ်ဖြင့်တိုးတက်ပြီးတော့ရှုမှတ်ပွားများအားထုတ်နိုင်ကြရည်ဖြစ်၍အဲဒီကိလေသာရန်သူတွေကိလေသာညစ်ကြေးတွေကိလေသာသုဒ္ဓသမားတွေလုံးဝကင်းကြီးရကင်းကြီးအောင်ဖြစ်သောမညာဘုံညာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍ မြတ်မောပြုနိုင်ကြပါစေ။သာသာ